ခုကတော့လုပ်ငန်းခွင်မှာရောက်လာပြီဆိုတော့အလုံးစုံသူတော်ကောင်းတွေကတက်တောင်တက်တာအရိယာပုဂ္ဂိုလ်တွေကိုရွေးချယ်ရွေးချယ်ပြီးကမ္မဋ္ဌာန်းနှလုံးသွင်းမယ်ကိုဦးစင်းပြောမယ်ဒီလက်ရှိပေါ့ဦးစင်းတို့လုပ်ငန်းခွင်ပိုင်းမှာတက်ကမ္မဋ္ဌာန်းကိုပြောနေတော့အဲတက်ကမ္မဋ္ဌာန်းကလေးကဦးစင်းတို့ဝါရောတက်ကသဘောလက္ခဏာပြီးတဲ့အခါကျပရဝိတက်ကသဘောပြီးတဲ့အခါကျတေသောတက်ကသဘော တေသောဓမ္မပူမှုသဘောအေးမှုသဘောပေါ့ဟောဒီနေ့တော့ဟိုဟာအာဘောဓတ်ကိုသွားကြရအောင်အာဘောဓတ်ကိုသွားမယ်ဆိုတော့အဲဒီအာဘောဓတ်ရဲ့လက္ခဏာပေါ့တတိလေးပါးရဲ့သဘောတရားပေါ့အဲဒီထက်ကဝါရောအာဘောဓတ်ရဲ့သဘောတရားလေးကိုမိမိတို့ကနာယူရလောက်ဒါဒိဋ္ဌံပြီးတော့အခုဦးဇင်းရှိကပြောသွားတဲ့အတိုင်းဒီတို့တကကြီးတွေကမာကြီးတွေကလိုက်ပြီးတော့နှလုံးသွင်းရမယ်တိုးတော့ကောင်းတာကတော့ အခုလိုတရားနှလုံးသွင်းတော့မယ်ဆိုမိမိရှေ့ကဓာတ်တွေကိုမြန်မိမိကရှူပွားဖို့တယ်ဆိုခတ်သွက်သွက်ကလေးပေါ့1မိနစ်လောက်အတွင်းမှာဖြစ်ဖြစ်အကုန်လုံးကိုအောင်ယူနိုင်တော့ပိုကောင်းတယ်အချိန်အများကြီးရတဲ့သူတော်ကောင်းတွေအတွက်တည်တံကိုယ့်ဘက်ကိုအထုတ်တဲ့အခါမှာတော့အဲဓာတ်ကိုရှေ့ကယူပြီးသားအခုဆိုကြပါစို့ဦးဇင်းတို့10လုံးရသွား10လုံးရသွားပြီဆိုအဲ10လုံးလုံးကိုတော့ပြန်ရှူထားဖို့လိုတယ်အဲ့ဒါဆိုရင်တော့ပို့ပြီးတော့ကောင်းတယ်အဲ့လိုမဟုတ်လို့အခုလိုအချိန်တိုးတွင်းနေမှာဆိုတဲ့အနည်းဆုံးတစ်လုံးလောက်ပေါ့မိမိညနေမှာထင်ရှားတဲ့ဓာတ်တစ်လုံးကိုအဲ့ဒါ ဆိုကြပါစို့ဒေသောတက်ကပုံမှုသဘောလေးကတိတ်ပြီးထင်ရှားတယ်ဆိုအဲ့ပုံမှုသဘောလေးကိုခန္ဓာကိုယ်ခြေသုံးကောင်းဆုံးလေးတော့ခဏလေးနှမ်းပြီးအာရုံယူထားလိုက်အာရုံယူပြီးတော့မှအခုအာဘောတက်ကယူစည်းဖွဲ့စည်းဆိုတဲ့အပိုင်းပေါ့အဲ့မှာယူစည်းကဖွဲ့စည်းကပေါ့အဲ့ယူစည်းမှုကဖွဲ့စည်းမှုကအဲ့ဒီကဦးဇင်းတို့ယူစည်းမှုသဘောလေးပေါ့ယူစည်းမှုသဘောလေးကိုစပြီးတော့ရှုရအောင် အဲ့တော့အဲ့ဒီယုံစည်းမှုသဘောလေးကိုနှလုံးသွင်းကိုဥသိရှိကပြောသွားတဲ့တန်ဒီနှလုံးသွင်းဆင်ခြင်းပြီးတော့နိုင်ဝဲလောက်ဒိဋ္ဌံပြီးတော့စိတ်ထဲကနေငါဒီအခုအာဘောဓရဲ့ယုံစည်းမှုသဘောလေးကိုပဲငါနှလုံးသွင်းဆင်ခြင်းပွားများအထုတ်မယ်လို့စိတ်ထဲကလည်းတတ်မှတ်ပြီးဒိဋ္ဌံထားပေါ့ဒိဋ္ဌံပြီးတော့အကဲနိုင်ဝဲလောက်ယူပွားသုံးတတ်ကြရအောင်အောင်မြင်အဲ့တော့အဲ့ဒီအာဘောဓရဲ့ယူစည်းမှုသဘောလေးကိုရှုပွားသုံးသပ်ခြင်းနဲ့သူတော်ကောင်းတယောက်အဲ့တော့ရှေ့ကကူက အခြားခြားဓာတ်တွေရဲ့သဘောတရားတွေကိုလည်းဆင်ញင်ပြီးသားဖြစ်တဲ့အတွက်ကြောင့်တော့ပွားများအထုတ်ပူပြီးသားဖြစ်တဲ့အတွက်ကြောင့်တော့ကိုကဒီနေရာမှာ အာယုံယူရမယ့်သဘောကိုနားလည်နေတယ်ဘလို့အာယုံယူရမလို့အာဘောဓရဲ့ယူစည်းမှုသဘောတရားကိုထင်ရှားတဲ့နေရာကစပြီးယူရမယ်ဘယ်နေရာကလို့သတ်မှတ်ချက်တော့တုံးနဲ့တူမတူမိမိအတူနဲ့တူတူရမလို့တူမှလည်းမဟုတ်ဘူးမိမိအတိညာနဲ့မှာထင်ရှားတဲ့နေရာပေါ့ အဲ့တော့ယူစည်းတယ်ယူစည်းမှုတွေထင်ရှားတဲ့နေရာဆိုတော့ရေပုံရတော့ဦးဇင်းတို့ဒီခံလွင်းပေါ့ခံလွင်းထဲမှာဆိုလို့ချင်းတရေဒီယူစည်းနေတယ်အဲ့ဒါကတော့အာဝန်ယူလို့လွယ်တယ်အကယ်၍မြန်32ခုဒါသာရှိဘူးတဲ့သူတော်ကောင်းဖြစ်ခဲ့ရင်တော့ခုနအဲသွေးပြန်ကြောလို့နေရာမျိုးကသွေးတွေယူစည်းနေတာမျိုးပေါ့ဟုတ်ကျင်ငယ်ကိုရှူဘူးထားတယ်32ခုဒါသာတွေကဆိုလေကျင်ငယ်လိုနေရာမျိုးမူလှန့်ရှူလေပဲအဲ့မှာအာဝန်ယူလို့ရှိရင်ခုနကျင်ငယ်ဆိုတဲ့ဒီယူစည်းမှုကိုလည်းမိကရှူလို့ရတယ်သို့တော့ စသဖြင့်ဘာမှအခြေခံမရှိသေးဘူးဆိုရင်တော့ဒီခံတွင်းတွေကလည်းထင်ရှားပါတယ်အဲ့တော့ခုဒီခတွင်းတွေကဒီတည်ရည်တွေကယူစီမှုတွေကိုအာရုံယူကြည့်ကြရအောင်အဲ့တော့ခုလိုဓကမထံကိုနှလုံးသွင်းတော့မယ်တက်တောင်တက်တာရိယာပုတ်ကလေးကိုဒါရွေးချယ်ပြီးတဲ့အခါအဲ့ခံတွင်းပေါ့မိမိကခံတွင်းတွေကိုအာယုံလေးပြုတ်တာပြုတ်လာလို့ချင်းအဲ့မှာသတွေးလေးတွေယူစီးနေတတ်တယ်အဲသတွေးလေးတွေယူစီးနေတယ်သူ့မို့တခါလေး ကိုကဟိုရှိကပေါ့အမအချင်းတို့လိုဘာတို့လိုစားဘူးတဲ့နေရာမျိုးလေးကိုလှန့်လှန့်ပြီးပြန်အာယုံယူရင်ရွတရွေးတွေပေါ့တရေတွေပေါ့တရွေးတွေယူစည်းလာတာမျိုးလေးတွေကိုကိုကတွေ့လိမ့်မယ်ညာနဲ့တွေ့ရင်အဲ့ဒီယူစည်းမှုတင်ရှားတာလေးကိုအာယုံယူရတယ်စရိုက်ပြီးတော့အဲခန္ဓာထဲမှာယူစည်းမှုလေးတင်ရှားနေတယ်အဲတင်ရှားတာလေးကိုမိမိညာလေးနဲ့အာယုံယူပြီးတော့ညာလေးနဲ့စရိုက်ပြီးတော့ယူစည်းမှုယူစည်းမှုသဘောယူစည်းမှုသဘောယူစည်းမှုသဘောဒီလိုလေးမှန်မှန်လေးပွားနေရတယ် စစချင်းမှာတော့မိမိကအရန်ကြီးသူကဟိုမြန်မှုကို မကြိုးစားရဘူးမှန်မှန်လေးနဲ့ဒီသဘောတရားလေးကိုကိုညာနဲ့မှတိတိတိတိပြီးမှပွားများရတယ်အဲတခါလေးမှဥစဉ်တို့စိုးကမထမ်းဖြစ်ဖြစ်သွားတတ်တယ်ဒါလည်းဥစဉ်တို့စစချင်းအတုတဲ့ယောဂီသူတော်ကောင်းတွေအတွက်တော့ဒါအင်မတန်အလေးထားပြီးတော့တတိထားရမယ်အချက်တစ်ခုဖြစ်တယ်တခါလေးမှကိုကစူးနေတယ်ဒါပေမဲ့ဒီယိုစိမှုသဘောကိုညာနဲ့မှမထင်ဘူး မထင်မဲ့နဲ့ဒီခံတွင်းတကူတဲ့တော့ကိုကအာရုံယူထားတယ်ယူပြီးတော့ယူစည်းမှုသဘောယူစည်းမှုသဘောလို့ဒီလိုတော့စိုးနေတဲ့စိတ်တွေကဒါပေမဲ့ယူစည်းမှုကိုညံထဲမှာမထင်ရှားဘူးအဲ့ဒါဆိုလေပဲသူကအကျိုးတော့မများဘူးဒါကြောင့်မလို့မိမိကတကယ်ယူစည်းမှုကိုညံထဲမှာသိနေတယ်ဒီခန္ဓာထဲမှာတည်ရည်ယူစည်းနေတယ်သရွေးတွေယူစည်းနေတယ်အဲယူစည်းမှုကိုသိပြီးတော့မှပွားများရတယ်ယူစည်းမှုသဘော ယူစည်းမှုသဘောယူစည်းမှုသဘောဟောပွားများရင်ဘာဖြစ်တော့အဲ့ယူစည်းမှုလေးကညနေမှာထင်ရှားလာတယ်ထင်ရှားလာလို့ရှိရင်ဧရိယာလေးကိုနည်းနည်းချင်းချက်မယ်ပထမဦးဆုံးခံတွင်းတစ်ခုလုံးနဲ့ကိုအဲ့ဒါယူစည်းမှုသဘောယူစည်းမှုသဘောထင်ရှားတယ်ယူစည်းမှုကထင်ရှားပြီဆိုရင်တကားလည်းဖြည်းဖြည်းချင်းကိုကနေရာကိုချက်ပြီးရှေ့ကရှုခဲ့ဘူးတဲ့ဘာဝနာအရှင်ဟုံလေးရှိထားတယ်ဆိုရင်ဥကောင်းတစ်ခုလုံးလောက်ကိုအာယုံယူကြည့်လိုက် အဲ့တော့ဗဏ္ဍာကိုပဲကြည်လိုက်ကြည်လိုက်ဒီဥစဉ်တို့ဓာတ်ကြီး၄ပါးဆိုတာခန္ဓာကိုယ်မှာနေရာတိုင်းမှာရှိနေတာဖြစ်တဲ့အတွက်ကြောင့်ဒီခန္ဓာဝင်ကိုစရှုရအခြင်းကခန္ဓာဝင်ကထင်ရှားလို့တောင်ရှုတာဖြစ်တယ်။အဲသို့တော်ကနအခြားဥကောင်းမှာဆိုလည်းပဲဒီယူစည်းမှုသဘောကရှိနေ။အလားကိုအာရုံယူလိုက်မယ်ခန္ဓာဝင်ကထင်ရှားတဲ့နေရာလေးကစပြီးယူစည်းမှုသဘောယူစည်းမှုသဘောနေရာလေးကိုနည်းနည်းချေတယ်။ဟောဥကောင်းတစ်ခုလုံးဒီကိုဉာဏ်လေးကိုတခါတည်း ညံလေးနဲ့ထိုးပြီးတော့ညံလေးနဲ့ဆင်ကြီးပြီးတော့ကြည်နေတယ်ယူစည်းမှုသဘောယူစည်းမှုသဘောဖြည်းဖြည်းချင်းဖြည်းဖြည်းချင်းယူစည်းမှုသဘောယူစည်းမှုသဘောပွားများနေတယ်ယူစည်းမှုတွေထင်ရှားလာတယ်ခံတွင်းထဲကနေစပြီးတော့ရှုနေတယ်ခံတွင်းကိုမလွတ်ရအောင်အဲခံတွင်းထဲကနေယူစည်းမှုသဘောလေးကိုရှုနေတယ်ယူစည်းမှုသဘောယူစည်းမှုသဘောဟောတပြေးပြေးနဲ့ဥကောင်းတစ်ခုလုံးဒီယူစည်းနေတဲ့သဘောလေးတွေတွေ့နေတယ် ယူစည်းနေတယ်ယူစည်းနေတယ်အလားညံနဲ့ထင်းထင်းရှားရှားတိလျက်နဲ့ပွားများနေရမယ်ယူစည်းမှုသဘောယူစည်းမှုသဘောယူစည်းမှုသဘောဟောရပြီဆိုရင်အဲ့ခန္ဓာရင်းကနေပြီးတော့ဥကောင်းတစ်ခုလုံးတည်ရနေတဲ့သူတော်ကောင်းတယောက်ကဖြည်းဖြည်းချင်းညံနဲ့ချက်ချက်နေရာလေးကိုချက်ချက်ယူရမယ်ချက်ယူတဲ့အခါမှာမူရင်းကိုလည်းမလှုပ်ဘဲနဲ့အဲ့ပွားများစေဖို့ခန္ဓာရင်းကောဥကောင်းကော အဲ့ဒါကိုအကုန်လုံးချုံပြီးညံနဲ့ဖြန့်ကျက်ပြီးတော့ကြည်ထားတယ်ယူစည်းမှုသဘောအဲ့ယူစည်းမှုသဘောလေးကိုညံနဲ့ဖြန့်ကျက်ကြည်ပြီးမလှုပ်ဘဲနဲ့နေရာလေးကိုချစ်လိုက်ဥပမာဆိုကြပါစို့အောက်ပိုင်းလေးကိုဆင်းလိုက်တဲ့အခါလေတိုင်းတစ်ခုလုံးလောက်ထိယူစည်းမှုကိုဆက်ရှုကြည့်လိုက်ကာယစောစောကယူထားတဲ့ခံတွင်းငယ်ဥကောင်းရင်အဲ့ဒါကိုမလှုပ်ဘဲနဲ့ဆက်ရှုလိုက်တာလေတိုင်းတစ်ခုလုံးအထိတခါလေးယူစည်းမှုလေးကထင်ရှားတယ်အဲ့ဒါကခန္ဓုနဲ့ကနေပြီးတော့ထင်ရှားနေတာအဲ့ဒါခန္ဓုဥကောင်း လေတိုင်းတစ်ခုလုံးဒီထင်ရှားတယ်။အော်အောက်ကိုနည်းနည်းလေးတိုးချူမယ်ပကုံးနှစ်ဖက်ပကုံးနှစ်ဖက်ဒီထင်ရှားနေတယ်။ယူစီမှုသဘောဖြည်းဖြည်းချင်းရှုမယ်ယူစီမှုသဘောထင်ရှားနေတယ်။အဲခံတွင်းတွေကပဲပြန်ဆလိုက်တယ်။တောက်ချောက်ကောင်းတစ်ခုလုံးလေတိုင်းတစ်ခုလုံးပကုံးနှစ်ဖက်ဒီယူစီမှုထင်ရှားတယ်။ပြန်ရှုမယ်ဖြည်းဖြည်းချင်း တစ်ခုလုံးကိုထင်ရှားနေတယ်လေတိုင်းတိုင်အောင်တခါတဲ့ပကုံးတစ်ဖက်တိုင်အောင်ထင်ရှားနေတယ်ဟိုးခံတွင်းကောဥကောင်းတစ်ခုလုံးကောထင်ရှားနေတယ်ယူစည်းမှုသဘောလေးထက်ကထက်ကပွားများနေမယ်ထင်ရှားနေတယ်ဆိုရင်ယူစည်းမှုသဘောပကုံးတစ်ဖက်အထီတခါတဲ့တောက်လျှောက်ယူစည်းမှုကထင်ရှားနေတဲ့အတွက်ကြောင့်ပွားများနေတယ်ယူစည်းမှုသဘောယူစည်းမှုသဘောယူစည်းမှုသဘောယူစည်းမှုသဘော မိမိစိတ်ထဲကပွားများတိုင်းပွားများတိုင်းတကယ်ယူစည်းမှုကိုဉာဏ်နဲ့ထဲထဲဝင်ဝင်ထိုးထိုးထွန်းထွန်းသိလျက်နဲ့ပွားများနေရပွားများနေရမယ်ယူစည်းမှုသဘောယူစည်းမှုသဘောယူစည်းမှုသဘောယူစည်းမှုသဘောထင်ရှားနေတယ်ဆက်ပြီးပွားများနေမယ်ယူစည်းမှုသဘောယူစည်းမှုသဘောယူစည်းမှုသဘောရပြီဈေးထဲမှာကျင်နေပြီ ဆိုရင်နည်းနည်းလေးနေရာကိုချက်မင်း ဟိုးအောက်ပိုင်းဘကုန်းတစ်ဘက်ကနေအောက်ပိုင်းကိုဖြည်းဖြည်းချင်းနေရာလေးကိုချဲ့ချဲ့ချဲ့ချဲ့ယူသွားခြေတိုင်းခြေတိုင်းမှာလဲဒီကလေးမူရင်ခန်တွင်းတဲ့ကနေခန်တွင်းကစခဲ့တဲ့ဒီယူစည်းမှုကဥကောင်းတစ်ခုလုံးလဲတိုင်းပကုန်းနှစ်ဖက်အဲ့ရနေအောက်ကိုနေရာနည်းနည်းချင်းနည်းနည်းချင်းချဲ့ချဲ့ချဲ့ချဲ့သွားမယ်ချဲ့သွားတိုင်းယူစည်းမှုကိုထင်ထင်ရှားရှားတိလျက်နဲ့နေရာကိုချဲ့ချဲ့ချဲ့ချဲ့ရှုသွားမယ်အဲဈေးတွေကလေးပွားများနေမယ်ယူစည်းမှုသဘောယူစည်းမှုသဘောတက်ကတက်ကပွားများခြင်းအပြင်နဲ့ယူစည်းမှုတွေကထင်ရှားလာမယ် ထင်ရလာတဲ့အတိုင်းလေးတွေတကားတဲ့ညံတဲ့ကနေပြီးတော့ထင်နေကြတိလိရဲ့နဲ့လည်းပွားများနေမယ်ယိုစည်းမှုသဘောယိုစည်းမှုသဘောတပြေးပြေးချင်းနေရာကိုလည်းအောက်ကိုပြေးပြေးချင်းချလိုက်တာခါလောက်အထိရောက်သွားပြီအဲခါလောက်အထိကိုတော့ရှောက်ရှုနေတဲ့ယိုစည်းမှုသဘောယိုစည်းမှုသဘောိုးဥကောင်းကနေပြီးတော့ခန်တွင်းကစားခဲ့တာဟိုဥကောင်းကနေပြီးတော့ပကုံးနှစ်ဖက်ဟိုခါတိုင်ပြီးယူစည်းမှုသဘောတင်ရှားနေတယ် အဲယုံစည်းမှုသဘောဒီနေ့ကြကြတိလိရဲ့နဲ့ကြည်များများစွာပွားများနေမယ်ယုံစည်းမှုသဘောယုံစည်းမှုသဘောယုံစည်းမှုသဘောပွားများလေအသိဉာဏ်ထဲမှာထင်ရှားလာလေလေထင်ရှားလေလေထင်ရှားဒီနေ့ကြကြတိလိရဲ့နဲ့ပွားများနေရမယ်ပွားများနေလို့လေဒီနေ့ကြကြတိလာတယ်အဲ့လိုဒီနေ့ကြကြတိလိရဲ့နဲ့လေထက်ကထက်ကပွားများနေရမယ်ယုံစည်းမှုသဘောယုံစည်းမှုသဘော ယူစည်းမှုသဘောဟိုးဥကောင်းကနေပြီးခါတိုင်အောင်ယူစည်းမှုသဘောညနေမှာမတင်ပြေးပြေးချင်းတကားတဲ့ဥကောင်းကနေပြီးတော့ခါတိုင်အောင်ယူစည်းမှုသဘောလေးကိုပွားများနေမယ်ထင်ရှားနေပြီထင်နေရှားရှားသိနေတယ်တိလျက်နဲ့ပွားများနေတယ်ယူစည်းမှုသဘောယူစည်းမှုသဘောဟောယူစည်းမှုယူစည်းမှုသဘောကိုထက်ကထက်ကပွားများနေခြင်းကြောင့်လေယူစည်းမှုကပိုပိုပြီးတော့ထင်ရှားလာတယ် ထင်ထင်ရှားထင်ရှားလာတဲ့အတွက်လည်းထင်ထင်ရှားရှားသိနေရနေလဲပွားများနေတယ်ယူစည်းမှုသဘောယူစည်းမှုသဘောဒီချိန်မှာမိမိရဲ့စိတ်ကိုမိမိကဒီဓာတ်ဆိုတဲ့အာဘောဓာတ်ရဲ့ယူစည်းမှုအာယုန်ထဲမှာပဲစိတ်ကိုစိုက်ပြီးရှုနေတာဖြစ်တဲ့အတွက်ကြောင့်စိတ်အစဉ်ရတဲ့ဒီယူစည်းမှုသဘောကိုထင်ထင်ရှားရှားသိနေတယ်မိမိဉာဏ်ပညာနဲ့အဲထင်ထင်ရှားရှားယူစည်းသဘောကိုသိနေရနေလဲပွားများနေတယ်ယူစည်းမှုသဘောယူစည်းမှုသဘော ယိုစီးမှုသဘောရပြီအာရကျင်နေပြီယိုစီးမှုသဘောလေးကိုခါတိုင်အောင်ဟိုးဦးကောင်းကနေခါတိုင်အောင်ဒါဆိုအောက်ကိုနည်းနည်းလေးနေရာလေးချဲ့သွားမယ်ဟိုးခါကနေပြီးတော့ပစိတူးနှစ်ဘက်လောက်ဒီနေရာလေးကိုချဲ့သွားမယ်ဟောပစိတူးနှစ်ဘက်လောက်ဒီနေရာလေးကိုချဲ့ပြီးတော့နင်းနင်းချင်းနင်းနင်းချင်းယိုစီးမှုသဘောလေးကိုရှုသွားမယ်ထင်ရှားနေတယ် ထင်ရှားနေဆက်ပြီးတော့ရှုနေမယ်ယူစည်းမှုသဘောညနေမှာမတည်သေးရင်ဖြည်းဖြည်းချင်းထင်ရှားတဲ့နေရာကိုပြန်ပြန်ပြီးတော့အာရုံယူရတယ်ခံတွင်းထဲကနေယူစည်းမှုထင်ရှားရင်အဲ့ခံတွင်းထဲကနေယူစည်းမှုသဘောယူစည်းမှုသဘောဟိုးဥကောင်းတစ်ခုလုံးလေတိုင်းပကုံးနှစ်ဘက်ခါဟိုးပစိတုံးနှစ်ဘက်တိုင်အောင်ယူစည်းမှုသဘောလေးထင်ရှားနေတယ်ထင်ထင်ရှားရှားသိလျက်နဲ့လည်းပွားများနေတယ်ယူစည်းမှုသဘော ယုံကြည်မှုသဘောယုံကြည်မှုသဘောယုံကြည်မှုသဘောထင်ရှားသိလျက်နဲ့ပွားများနေတယ်ယုံကြည်မှုသဘောယုံကြည်မှုသဘောရပြီဆိုရင်ခြေထဲမှာလည်းခြေနဲ့ပြီဆိုရင်အောက်ကိုနည်းနည်းလေးချက်မင်းဟိုးခြေပြားတိုင်အောင်နည်းနည်းချင်းနည်းနည်းချင်းရွှေ့ချက်ချက်ချက်ချက်နေရာလေးကိုချက်ချက်ချက်ချက်ပြီးရှုသွားတယ်ယူစည်းမှုသဘောယူစည်းမှုသဘောယူစည်းမှုသဘော ဟိုးခြေပြားတိုင်အောင်ယူစည်းမှုသဘောရပြီဆိုအဲ့ခြေပြားကနေဟိုးဥကောင်းတိုင်အောင်တက်ကတက်ကယူစည်းမှုသဘောယူစည်းမှုသဘောယူစည်းမှုသဘောဒီမှာများစွာပွားများနေတယ်ယူစည်းမှုသဘောတကားလည်းစီထဲမှာကြည်ကြည်နက်နက်ကိုပဲယူစည်းမှုသဘောလေးကိုနားလည်နေတယ်နက်နက်ရှိုင်းရှိုင်းနေနားလည်နေတယ်အဲ့လိုနားလည်နေတဲ့နည်းနည်းချင်းချင်းလေးသမာဓိတိဉာဏ်ပညာနဲ့သိနေတယ်သိလျက်နဲ့ဆက်ပြီးတော့ပွားများနေတယ်ယူစည်းမှုသဘော ယိုစီးမှုသဘောမိမိခန္ဓာကိုယ်ကြီးတစ်ခုလုံးခြေသွန်းကောင်းဆုံးကိုစိုက်ပြီးဉာဏ်တည်းဟူသောတခါလေလက်သွင်းပြီးတော့ပွားများသုံးသပ်နေလိုက်တာယိုစီးမှုသဘောဥကောင်းကနေပြီးခြေပြတိုင်အောင်ယိုစီးမှုသဘောမိမိခန္ဓာကိုယ်ထဲမှာဓာတ်သဘောကို စိုက်ပြီးတော့ရှုနေရတယ်အသားကြအကြောကြအရေးကြအယိုကြတိုင်အောင်ဉာဏ်တည်းဟူသောလက်သွင်းပြီးရှုနေတယ်ဘယ်နေရာပဲကြည်လိုက်ကြည်လိုက်ခန္ဓာကိုယ်ကိုစိုက်ရှုနေခြင်းဖြစ်တဲ့အတွက်ကြောင့်ယိုစီးမှုကထင်ရှားနေတယ် အခုလိုခြေသုံးကောင်းဆုံးရသွားတဲ့သူတော်ကောင်းတော်တော်ဘယ်နေရာကိုကြည်လိုက်ကြည်လိုက်ယူစီမှုကထင်ရှားနေတယ်ဥကောင်းကနေခြေပြားတိုင်အောင်အဲ့လိုခန္ဓာကိုယ်ကိုဆက်ရှုနေခြင်းဒီပင်လေအဲ့ဒါအသားကြအကြောကြကိုလည်းရှုနေရရောက်တယ်တည်တံအသားကြတဲ့ကိုလိုက်ရှုတာအယိုးကြတဲ့ကိုလိုက်ရှုတရားမလိုတော့ဘူးခန္ဓာကိုယ်ကြီးတဲ့ကိုစိုက်ပြီးတော့ရှုနေတာ ဖြစ်တဲ့အတွက်ကြောင့်ခန္ဓာကိုယ်ဘယ်နေရာမှာပဲဖြစ်ဖြစ်ယူစီမှုတွေကထင်ရှားနေတယ် အဲဒီနေ့ကြကြတိတိရနဲ့လည်းပွားများနေတယ်ယူစည်းမှုသဘောယူစည်းမှုသဘောချိန်မှများစွာပွားများနေရင်လည်းယူစည်းမှုတွေကထင်ရှားလာပြန်တယ်ပို့ပို့ပြီးတိညာနဲ့မှထင်ရှားလာတယ်ထင်ရှားလာတဲ့အတိုင်းလည်းပဲဆက်ကဆက်ကပွားများနေတယ်ယူစည်းမှုသဘောယူစည်းမှုသဘောဟောဒီလိုပွားများနေတဲ့အခိုင်မိမိရဲ့တတိကလည်းပဲတကားတဲ့ဒီအာဘောဓကရဲ့ယူစည်းမှုဆိုတဲ့သဘောလေးမှာပဲတတိလေးကလည်းမြင်းနေတယ်။ဟောမြင်းနေတဲ့အတိုင်းပဲမိမိကဆက်လက်ပြီးတော့ ဉာဏ်ရှိယူပြီးတော့ဉာဏ်လေးဥသိပြီးတော့ပွားများနေတဲ့ယူစည်းမှုသဘောယူစည်းမှုသဘောဟိုးဥကောင်းကနေခြေပြားတိုင်အောင်ယူစည်းမှုသဘောကိုစဉ်းကျင်ပြီးတော့ပွားများနေတယ်ယူစည်းမှုသဘောယူစည်းမှုသဘောရေးရေးချင်းလေးညံထဲမှာဆိုင်ပြီးတော့ခန္ဓာကိုယ်ကိုညံနဲ့ဆိုင်ပြီးယူစည်းမှုသဘောလေးကိုပွားများနေမယ်ယူစည်းမှုသဘောယူစည်းမှုသဘောယူစည်းမှုသဘော ဘောတယုံစီမှုသဘောမိမိရဲ့ခန္ဓာကိုဥကောင်းခြေဥကောင်းဆံပြမှသည်ခြေပြတိုင်အောင်ယုံစီမှုသဘောကိုဉာဏ်နဲ့ရှိရှုပြီးတော့သုံးသပ်လျက်ဉာဏ်ထဲမှာတင်တင်ရှားရှားယုံစီမှုသဘောလေးကိုသိပြီးတော့ယုံစီမှုသဘောယုံစီမှုသဘောနဲ့ပွားများအနာဝတ္တများပွားများပြီးပြီဆိုတဲ့အတွက်မိမိတို့ရဲ့ ဒိဋ္ဌံလည်းအောင်ပြီဓကမထံကိုလည်းဘဝမှာသာသနာတကွေးမှာမိမိတို့အခုလိုသာသနာတော်နဲ့ဂျုံလုံးမှာဘောင်းများအထုတ်တွေစနေတကြပါရမီပူဇော်နေဖြစ်ပြီဒီနေ့တော့ဒီမှာပဲနာကြအောင်ဆို